တုတ်တန်ချံခန်းကြီး23အငယ်1မှ28မင်းနှင့်အတူထိုင်၍စားတော့သောအခါတင့်ရှိမှအဘယ်သူရှိသည်ကိုစိစိဆင်ခြင်လောတင်သည်စားကျူးတတ်သောသူဖြစ်လင်တင်၏လေချောင်းကိုဓာနှင့်ရွယ်လောထိုမင်း၏ခဲဘွယ်စားဘွယ်တို့ကိုအလိုမရှိနှင့်လှည့်စားတတ်သောအစာဖြစ်၏ငွေရတက်ခြင်းကမကြိုးစားနှင့်ကိုညံကို အမိမပြုနှင့်ပျောက်တတ်သောအရာကိုစိစိ မျက်မှောက်ပြုတင်သလိုအကယ်စင်စစ်ရွှေလင်းတာသည်မိုးကောင်းကင်သို့ ပြန်တတ်ကဲ့သို့ထိုအရာသည်အတောင်တို့ကိုလှုပ်၍ပြန်သွားတတ်၏မနာလိုသောသူ၏အစာကိုမစားနှင့်သူ၏ခဲပွဲစားပွဲကို အလိုမရှိနှင့်သူသည်စိတ်ထင်သည့်အတိုင်းဖြစ်၏စားတော့တော့ဟုဆိုတော်လေစေတနာစိတ်မရှိတင်သည်စားသောအစာကိုတပံ အံရလိမ့်မည်တင်ချိုသောစကားလည်းယိုယွင်းလိမ့်မည်မိုက်သောသူကြားအောင်စကားမပြောနှင့်တင်းစကား၌ပါသောပညာကိုမထီမဲ့မြင်ပြုလိမ့်မည်အရင်စိုက်သောမြေမှတ်တိုင်ကိုမရွှေ့နှင့်မိဘမရှိသောသူတို့၏လဲကိုမသိနှင့်အကြောင်းမူကားထိုသူတို့ကိုရွေးတော်မူသောသူသည်တကိုးကြည့်၍တင့်တစ်ဖက်၌သူတို့အမှုကိုစောင့်တော်မူလိမ့်မည်ဆုံးမဩဝါဒ၌ စိတ်နှလုံးဆွဲလန်း၍ပညာအတတ်စကားကို နားခံလော့သူငယ်ကို မဆုံးမဘဲမနေနှင့်ကျိန်လုံးနှင့်ရိုက်တော်လဲသူသည်မသေးကျိန်လုံးနှင့်ရိုက်၍သူ၏အသက်ဝိညာဉ်ကိုမရဏနိုင်ငံမှကယ်နှုတ်ရမည်ငါသာတဲ့နှလုံး၌ပညာရှိလင်ငါနှလုံးနှင့်ငါကိုယ်တိုင်သည်ဝမ်းမြောက်လိမ့်မည်တဲ့နှုတ်သည်မှန်သောစကားကို ပြောသောအခါငါကြောက်ကရွှင်လန်းလိမ့်မည်အပြစ်ထင်ရှားသောသူတို့ကို ညူစုသောစိတ်မရှိစေနှင့်တနေ့လုံးထာဝရဘုရားကိုကြောက်ရွံ့သောသဘောရှိစေလော့အကယ်စင်စစ်အမှုဆုံးဖြတ်ခြင်းသည်ရောက်လိမ့်မည်တင့်မျောလင့်ခြင်းအကြောင်းမပြည့်ရငါသာငါစကားကိုနားထောင်၍ပညာရှိသဖြင့်ကိုယ်စိတ်နှလုံးကိုလမ်းမ၌ပဲ့ပြင်လော့စပြည့်တောက်ကျူးသောသူအမဲသာစားကျူးသောသူတို့ကိုအပေါင်းဖော်မလုပ်နှင့်တောက်ကျူးသောသူနှင့်စားကျူးသောသူသည်ဆင်းရဲခြင်းသို့ရောက်လိမ့်မည် အိတ်ကျူးသောသဘောသည်လူကိုအဝတ်စုပ်နှင့်ခြုံတတ်၏တင့်ကိုဖြစ်ပွားစေသော အဖ၏စကားကိုနားထောင်လော့အသက်ကြီးသောအမိကို မထီမဲ့မြင်မပြုနှင့်တမာတရားကိုဝယ်လော့မယောင်းနှင့်ပညာကို၎င်း ဆုံးမဩဝါဒကို၎င်းဉာဏ်တတ္တိကို၎င်း ထို့အတူပြုလော့ဖြောင့်မတ်သောသူ၏အဖသည် အလွန်ဝမ်းမြောက်လိမ့်မည်ပညာရှိသောသားကို ဖြစ်ပွားစေသောသူသည်ထိုသား၌ အားရဝမ်းမြောက်လိမ့်မည်။သင်မိဘတို့သည်ဝမ်းမြောက်၍တင့်ကိုမွေးဖွားသောသူသည်ရှင်လန်းလိမ့်မည်။ငါသာတင့်နှလုံးကိုငါအားပေးလော့။တင့်မျက်စိတို့သည်ငါသွားသောလမ်းကိုကြည့်မှတ်ပါစေ။ပြစ်ဒဇာမသည်နက်သောကျုံးကဲ့သို့၎င်းအမျိုးပြက်သောမိမသည်ကျင်းသောမြေတွင်ကဲ့သို့၎င်းဖြစ်၏သူသည်ဓမြကဲ့သို့ချောင်းကြည့်တတ်၏လွန်ကျူးသောယောက်ျားများပြားစေခြင်းငှာပြုတတ်၏ အငယ်29မှ35အဘယ်သူသည်ဝမ်းနည်းခြင်းရှိသနည်းအဘယ်သူသည်ညှိတွားခြင်းရှိသနည်းအဘယ်သူသည်ရန်တွေ့ခြင်းရှိသနည်းအဘယ်သူသည်မိတမ်းခြင်းရှိသနည်းအဘယ်သူသည်အကျိုးအကြောင်းမရှိ ထိခိုက်၍နာခြင်းရှိသနည်းအဘယ်သူသည် မျက်စိနီခြင်းရှိသနည်းဟုမူကားစပြည့်ရေကိုကြာမြင့်စွာတောက်လျက်နေသောသူဆေးနှင့်ရောသောစပြည့်ရေကို ရှာတတ်သောသူတို့သည် ထိုသို့သောလက္ခဏာရှိကြ၏ဖလား၌နေလျက်အယောင်တောက်၍အချိုးအမြင်ဝင်လျက်ရှိသောစပြည့်ကိုမကြည့်မရှုနှင့်နောက်ဆုံး၌မွေကဲ့သို့ကြိုက်တတ်၏မွေဆိုးကဲ့သို့နာစေတတ်၏တင့်မျက်စိတို့သည် အမျိုးပြတ်သော မိမတို့ကိုကြည့်ရှု၍တင့်နှလုံးသည်လည်းကောက်သောစကားကို မွဲ့ဆိုလိမ့်မည်အကယ်စင်စစ်တင်းသည်ပင်လယ်အလယ်၌အိတ်တော်သူတင်းမော ရွက်တိုင်ဖျားပေါ်မှာအိတ်တော်သူကဲ့သို့ဖြစ်လိမ့်မည်သူတို့သည်ငါကိုရိုက်ကြပြီသို့တော်လဲငါမနာငါကိုထိုးကြတော်လဲငါမသိအဘဲအချိန်မှငါနိုးရမည်နီတဖန်ငါရှာဥမည်ဟု သင်ဆိုလိမ့်မည်